ကျေးဇူးရှင်မဟာဗောဓိမြိုင်ဆရာတော်ဘုရားကြီးမုံမိမျိုးနှင့်မဗရန်ကူကျောင်းတွင်၄ရက်5လ2021ခုနှစ်နေ့တွင်ဦးဝီလာတက္ကအဖွဲ့နှင့်တွေ့ဆုံဩဝါဒပေးတရားတော်42ခုနှစ်ကပလာလို့မဟာဗီဆရာတော်ဘုရားကြီးကကပ္ပသဒုံနဲ့လှည့်ပြီးတဲ့အချိန် သူကအဲဒီမာတိလေးမှာရှိတာသူမြန်မာလူတော့လာကောင်းလာသန်းလေးရမှာအားရတာပြီဘလူတော့ခုနလာပိုင်းနဲ့ဆက်ပြီးကြွာလာဗျာအဲပေဟာကြွာလာတယ်တော့မသိဘူးပေါ့ဗျာတို့က9နာရီကတည်းကဖိုင်းဓမ္မယုံနေနေတာဆရာတော်ကြီးအတွက်ခရောဝဲပြင်ဘူးဗျာ ဆရာတော်ကြိုက်တဲ့ကတော်ဝဲကတရားကတော်ဝဲပါအဲ့တော့ယောဂီတို့တရားကတော်ဝဲလေးပြင်ပြီးကြပန်းပါလို့ဟင်အဲဟိုကလာဥပ္ပံကောင်းနေတူတာပဲအဲ့ဒီတော့ကဥပ္ပံကောင်းနေလို့ဗျအဲ့လိုရောက်တာဗျတို့ဗျာ9နာရီလောက်ကလေးကကတော်ဝဲပြင်လေးရတာဟောကြားဆရာတော်ဘုရားကြီးဘန်ကောက်ကဒုံမောင်းမှာခေတ္တလေးကိုကိုဒေသသင်ပြီးပါတယ်ခင်ဗျာ Konidorovu, Limota Bali Kanya, Tojavu, Neja Chatabai Kanya, Thailayara, Chong Nai Nelemapi, Hone Nai Nelemapi, Lucy Lucy, လှုပ်လို့လည်းမရရှားလို့လည်းမရထိတ်ဆုံးမှာဟုတ်ပါဘူးမှန်ပါလေဆရာတော်ဘုရားကြီးချိန်တဲ့ကြောဝဲတယ်ကြောဝဲတယ်ဗျဟင်ဟင် မှန်ပါဗျာဒီရှိနေတဲ့ဝတ္ထုပစ္စည်းကလာလူတို့သုံးတဲ့ပုံမှာမသုံးတဲ့ပစ္စည်းမှာတရားလူကဘယ်တော့မှမသိဘူးမှန်ပါဗျာဟင်မှန်ပါဗျာဟုတ်ကဲ့နော်မှန်ပါရှင်ဘုရားတို့ဟာလားအဲဟိုရှင်မသာရိပုတ္တရာတို့ရှင်မမောကလန်တို့အလောင်းတရားတွေခေါ်လာတဲ့ဟာတွေလေဟိုဟိုပိန်ကြီးတို့ဘယ်လိုလဲတာဗုဒ္ဓတို့စီကတပည့်ကြီးလေ ခေါ်လာတော့ခေါ်လာတော့ဘုရားပြောတာအဲအနှစ်ပြောတဲ့စကားရှိတာပဲရှင်ဗျာဟင်ပြည်စည်းမှာနေကြတော့ဒါနာတင်ပါဗျာအဲပြည်စည်းကတော့ဘယ်ပြည်စည်းဖြစ်ဖြစ်သုံးမှာပုံပါဒါနာစေတနာကတော့နေမှာမဆုံးပါတော့အနည်းဆိုတော့ခြာမစားဘူးပေါ့မသုံးမပေါ့ဘူးပေါ့အနည်းမဟုတ်တာတွေတော့သုံးမှာပေါ့ပါပေါ့ ဟုတ်တယ်နော်ရှင်တင်ပါပြီးတော့ခန္ဓာအနေကြတော့ဒီလောက်ပေါ့ဒီခန္ဓာကတော့အဲသူ့အချိန်သူ့ရွယ်နဲ့တို့ပါတော့အဲတဖြည်းဖြည်းနဲ့သူ့ဘုံပုတ်ကုန်ပြတဖြည်းဖြည်းနဲ့တို့ပြီးပုံပြီးပုံဆုံးအဲဒီလားစေတနာကတော့ဘယ်တော့သူ့မှာပေါ့ဟင်ဘယ်တော့မှသူ့ဘူးပုံဘူးပြသူကအနှိမ့်ကိုနေ့ဆိုတော့ခြားမစားဘူးပေါ့မတော့မပုတ်ဘူးပေါ့ဟင် အသက်ဇီဝအနှိမ့်ရှာဘာဝနာဟူ၍မှတ်တာဟုတ်နော်ဟင်အသက်တဲ့ဘုရားတပည့်တော်တို့ကတော့ဖောင်းပိန်တယ်လို့ခရတာကိုဟိုမူရင်းကတော့ဝင်လေထွက်လေပါဟုတ်နော်ဟင်ကလားကျဲသွန်လီတာနဲ့ဗမာကျဲသွန်လီတာဟွာလာနဲ့တူပါဟင်ကလားကျဲသွန်လီတော့ဒါကအောက်ကတာလီတာလေဗမာကျဲသွန်လီတော့ဒါကပေါ်ပါဘူးလားဖောင်းတာကဟိုကချက်တိုင်းကနေမှားတာဟိုဗျာ နာဒီဝါကဒီကနေ့မှာရတာကိုဗျာဟုတ်နော်အဲ့တော့ခလားကျက်သွန်လိတာနဲ့ပမာကျက်သွန်လိတာဒါပဲကွာလားဟင်အခုမှတင်မှခင်ဗျာဟုတ်ကလားပါပြီလို့တော့ဘီဟိုထွင်နဲ့တို့ဟာနဲ့ပြောရင်တော့ဟာလားမင်းကုန်းမင်းကုန်းမင်းကုန်းမင်းကုန်းတော့ကမှမာစီဘူးသူတို့ကဟိုအတွေးကြံများတဲ့ပုဂ္ဂိုလ်ပညာကြီးတာဟုတ် အကြောင်းဒီသိညာတော့ကောင်းဘုရားတော်ရှင်ဘုရားရဲ့ပฏิပန္နတဲ့မှာလားတင်ပါဗျာဟင်ဟိုမောဟလွန်ကြတော့ဟိုဆုံးလုံးမှရတာလေတင်ပါဝိတ္တလွန်ကြတော့အဲဖုံပိန်မှရပါအတော်ရောလောင်နဲ့ဖုံးပိန်ကပြက်ပြီးပါလား။နာသီဝါကခဏလေးမှနည်းနည်းလေးမှတွေးမိတယ်ဘူးပြက်ကြရော။ဟင်အဲ့ဒါဘုရားတို့ကအတွေးသမားဘူး။ဖုံးပိန်နဲ့တမပြက်တော့တယ်။ ဟုတ်နော်နိအဲ့တော့သူကြည့်တော့ဟိုမင်းဘုံကလည်းပညာတတ်ကြီးမဟုတ်ဘူးလားဗျာဟင်အတွေးသမားကြီးမို့ပညာတတ်တာဗျာဒါစီကလည်းအတွေးသမားကြီးမို့ပညာတတ်တာဗျာအဲ့တော့သူတို့ကြတော့ဖောင်းပေလို့ဟုတ်နော်ဒီနာဒီဝါနဲ့အတူတူပါပဲအဲ့တော့ဝင်လေထွက်လေတွေငွေကလေးကရှူလာတာချိန်မောင်းဘယ်လောက်မှမသိဘူး ဘာရလိုက်တော့ဘာမှတင်တော့တင်ပါဗျာဘာရအောင်ဘာမှမရအဲ့ဒါလေးတတိလေးနဲ့တင်မှလိုက်တော့ရှင်ဘုရားရေဝင်တစ်ချက်ဆိုတတိတစ်ချက်လေတင်ပါဗျာအဲ့ဒီလေရှင်ဘုရားတတိတတိနဲ့တင်ထားတဲ့ဓမ္မကရှင်ဘုရားဘယ်တော့သူ့မှာပုံမှာတော့ဟုတ်ပါဘယ်တော့မှသူ့ဖို့ဘူးဗျဟုတ်တော့အဲဖောင်းတလုံးဆိုပါတော့ဖောင်းတလုံးဆိုတတိတလုံးလေပိန်တလုံးဆိုတတိတလုံးလေတင်ပါဗျာ အဲ့တော့ဖောင်းနာပိန်နာကသူ့ကြီးတယ်လေဆင်းလိုက်တယ်လည်းရှိနေမှာပဲဟုတ်တော့အဲသူ့ကြီးတယ်လေလကားနေရင်လည်းဆင်းတဲ့နေမှာတတိလေးနဲ့ရှင်တက်လိုက်တော့ဘယ်နဲ့တော့ဘယ်တော့ကုန်မလဲတော့ဒီအဲ့ဒါအသက်အသက်ဟိုလိုအသက်ဆိုအားရှင်ဘုရားတို့ကနေကြတော့ဘာတော့ညအတ္တတပတတအတ္တတပတတထွက်တဲ့ဝင်တဲ့သာလုံးသုံးနာရှင်နော်ဘာဖြစ်လို့တော့ ဦးဘုံဘွားပဲဖြစ်ဖြစ်ဝန်းလွယ်ဘွားပဲဖြစ်ဖြစ်ထွက်တည်တစ်ချက်ယူဆိုပုံပြီးမှပြောင်းဝင်ရတတ္တဝါတိုင်းထွက်တည်ကစတဲ့အတွက်အတ္တတပတ္တတထွက်တဲ့ဝင်တဲ့အဲ့လိုသုံးပါဟုတ်တော့ထွက်တဲ့ဝင်တဲ့ဘာဖြစ်လို့တော့တတ္တဝါတိုင်းဒုက္ခတွေဝင်လာတာနဲ့ထွက်တည်တစ်ချက်ကိုရင်မှုတ်ပြရဒါပြီးမှပြန်ဝင်ပြန်ထွက်နေသွားတာဟုတ်ထွက်တဲ့ကစတဲ့အတွက်အတ္တတပတ္တတ တရားရှုတဲ့ယောဂီများကြတော့အာနာပါနအာနာအပါနတင်တယ်တင်ပါဘူးဝင်ပြီးရှုတဲ့ချိန်ကအာနာအသက်တီးနေတဲ့ချိန်ဟုတ်နော်ထွက်တင်ထွက်သွားတဲ့ချိန်ကအပါနာအသက်မရှိတော့တဲ့ချိန်အသက်မရှိဘဲနဲ့ဘာလို့ရှင်နိုင်တဲ့တုံးဆိုရင်ဂျာနဲ့လီခိုဖီပီယာလီတို့ဘာလီတို့တဲတဲစီပီလို့လီနဲ့သိရှင်ရတာကိုဟုတ်တယ်နော်တောင်းမှုဝင်လေးကိုအာနာအသက်ရှင်တဲ့အချိန် ထွက်လေမှုထိုးလိုက်တဲ့ချိန်အသက်မရှိတော့တဲ့ချိန်မူအပါနာဟုတ်တော့ဟင်တောင်းဖို့အပြီးဓမ္မနဲ့ကြတော့ရှင်ဘုရားအာနာပါနာလို့တို့မှတယ်ဝင်လီကစမှားရတာကိုဟုတ်တော့အဲတော့တို့ညောင်လေးပင်ဒီကဝင်လီဘယ်နှခါရှူပြီးပြီးတော့ထွက်လီဘယ်နှခါရှူပြီးပြီးတော့တိမ်မများဆိုဘာကြလိုက်တော့ အားနိုင်ကုန်လားဟုတ်နော်တကယ်လို့တတိလေးနဲ့ရှင်ဆိုလိုက်လို့ရှုလိုက်လို့ရှင်သူ့ဝင်လေထွက်တဲ့တော့သူ့ဟာသူကုန်သွားမှာပဲလေသို့တော့တတိကတော့ဒီမှာကျန်နေရင်မှာပေါ့အနှစ်ကျန်နေရင်မှာပေါ့ဟုတ်နော်ဟင်အခုအတဲ့နဲ့များရှုလာတာဘယ်လောက်တတိဘယ်နှလုံးရပါတော့ဘိုးကြီးလာတဲ့ခါရဲ့တကားတကမတိတတိဘယ်နှလုံးရပါတော့ညမရစွာရတော့ညောင်များစွာတို့ဝင်လေထွက်လေနဲ့ဆိုင်ဘယ်ကများတော့ ဖောင်းပိန်ရများပါဟိုရရရဖောင်းပိန်ကဘယ်နှခါဟိုဟိုဝင်လေထွက်လေကအသက်ဘယ်လောက်ရှိဘလို့ရှူလာခဲ့တာတက်60ရအ60ရှူလာပြီအဲရကူကူပါတော့ဖောင်းပိန်ကဘယ်နှလုံးရဘလို့ဘယ်လိုရဘလို့ချိန်မှတော့တော့ပြရတယ်ဟုတ်ပါမလားဗျဒီတဲ့အတွင်းမပါတော့ဘူးလားပါဗျထိုင်ရင်အတွင်းကလည်းဝင်နှုတ်အောင်မှန်တော့ ဟင်အတွင်းဝင်ထုတ်တာလည်းပါအောင်မှာဗျပါပါဗျဟင်ပါပါဗျအပါအောင်မှာဗျခင်ဗျားတို့ဒီအနှစ်နည်းသနော်ကျမတော်ကျူရာစိုက်တာနဲ့ပြီးသွားတာဒါမှမဟုတ်အသက်စီဝါအနှစ်ရှာဘာဝနာဟူ၍မှတ်ပါပုံတော့ဒုက္ခသာသနာနဲ့ယူတဲ့ခါဒီအဲ့ဒီတတိလေးယူပါမှာ တတိမရှိရင်တော့ကျွဲတင်သွားတွေလည်းရှူရင်းဆိုင်ရင်းနဲ့အသက်ကိုတင်ပါဗျာဘာမှမရလိုက်ဘူးတင်ပါဗျာဟုတ်တယ်နဲ့တင်ပါဗျာကျက်ဒီဝက်ဒီဘာရလိုက်တော့ဘာမှမရပါဘူးဘာမှမရလိုက်ညောင်လေးပင်နေလဲဘာမှမမဖယ်နေရှူနေရင်ဘာမှမရပါဘူးဘာမှရပါမဟုတ်ဘူးဖွင့်မသာဟုတ်ဘာမှရပါတယ်ဗျာမင်းကြတော့ရပါတယ်နင်ပါရလိုက်တော့ဘယ်ဆုံးပါလဲ အဲကွာလောင်းမလဲဝဝီလာတကနဲ့ပေါက်ပြီးတာနဲ့ဟုတ်ပဲဗျာဒီလိုတော့မပေါ်ပါဘူးကြာအတင်းလိုက်တာအေးဗျာကြီးဒီမှာသာနေအဲ့လိုမပေါ်ပါဘူးဗျာဆရာတော်ဗျာမျက်နှာငယ်မှာဆိုလို့ဒီတော့ဆရာသူကထဲလိုက်လို့ပါဗျာဟုတ်ပါအင်းအင်းဆရာမရှိတဲ့ဆရာသူလက်ရှာမှန်ပါလေဆရာမှန်ပါလေဒီလိုတော့အပြစ်ပါရှင်ပြမပေါ်ခဲ့ပါနဲ့ဟင်ဟင်အဲ့တော့တို့က သာသနာနဲ့ကြုံလို့ပြီးတော့ကျော်သူများလူမျိုးသူများပါတာအဲ့ဒါကဗုဒ္ဓဘာသာရဲ့အနှင်းသားကိုမသိလို့မလုပ်တာဗျတို့ကသိသိကြီးနဲ့မလုပ်တာဗျအမှန်ပါဗျနောင်လေးပင်ကမသိလို့မလုပ်တာလားသိသိကြီးနဲ့မလုပ်တာလားဒီတိကျနေမလို့သူစားတယ်သူစားတယ်ဟုတ်ပါဘူးအင်းတို့ဘယ်လောက်လုံးတော့24နာရီဘယ်လောက်လုံးတော့ ညတော်ဝဲကအိတ်ဒီတော့ကုံသွားပြီဝင်ကြီးထွက်လေးတွေလက်ကမ်းနေနေသွားတာဖြစ်တယ်ဘာကြမ်းလိုက်တော့ညတင်ညတင်ညအလုံးကဘာကြမ်းလိုက်တော့ဘောပြောင်းမေးနေတယ်ဘောပြောင်းမေးပြောတယ်လို့မကြလိုက်ဘူးအဲ့တော့ခုနက60ကအဲညတော်ဝဲလုံးတော့30ကျောင်းတယ်ဟုတ်နော်မှန်ပါဗျာ60ဘယ်လောက်ကြာတော့တော့30 30 အဲအဲ့ဒီတဲ့အဲလူမှုကိစ္စလို့တော့လောဘတွေတောကတွေရောဘယ်လောက်ပါတော့တဏီကုံလောက်ရှင်းမယ်ဒီဘာကြံတော့ရိုးရှင်းပြရတော့တကယ်မှတော့ဟင်နေပါတယ်ဒီဝါရီလို့တော့လဲလောဘတောကတွန်းတဲ့အတိုင်းလောဘရာပြတို့တတိနဲ့လောက်တာနဲ့တပြတို့ဟုတ်သလားအဲ့တော့လူမှန်တိတာတဲ့အချိန်ကစားပြီးပညာသင်တော့ဟော အမှန်နဲ့သင်တာလားလောဘဒေါသနဲ့သင်တာလားလောဘဒေါသနဲ့သင်တာဟုတ်ပြီပညာသင်တော့မှလည်းပညာရတဲ့ကျောင်းမှာဆင်းပြီးအလုံးလုံးတော့ကောလောဘဒေါသနဲ့လောဘဒေါသနဲ့အေးကျက်ပြီးဝက်ပြီးတော့ဘာမှထူပါဘူးဟင်ဟင်တို့ပညာမှန်နဲ့ပြီးနေတာတတိမှန်နဲ့တို့မတော်ဘူးဟုတ်နော်ပညာမှကဘာလုပ်တာတော့သူက သူရလာတဲ့အကောင်ကြီးအတွက်ကိုရှာဖွေဆွေးနွေးဖို့လုပ်တာသူတို့လူယုံရရင်အဲသူလူယုံကြည်သူအကောင်ကြီးအတွက်ကိုဝေဒနာကအုပ်စုကငါကောင်ကြီးနဲ့တဲ့မတဲ့ခံစားပြီးတယ်ပညာကငါကောင်ကြီးနဲ့တဲ့လားမတဲ့လားမှတ်သားပြီးတယ်အဲစေရနာဥဆောင်တဲ့သင်္ခါရကငါကောင်ကြီးနဲ့တဲ့လားဆိုရင်ကြိုးစားပြီးတယ်မတဲ့လားဆိုရှောင်ပြီးတယ်ဝိညာဉ်ကငါကောင်ကြီးနဲ့တဲ့လားဆိုရင်အတိမပြုထားလိုက်တယ်အဲတော့ပညာနဲ့လုပ်တဲ့ခန္ဓာ၅ပါးက တိုးဖို့မဟုတ်ဘူးတော့ဓာတ်ကောင်ကြီးပဲလုပ်တာဟုတ်ကဲ့တူပါဗျာဒုဘူးလုပ်တာနေတော့ညောင်လေးပြီဟင်အဲ့တော့တင်ညာအုပ်စုနဲ့လုံနေသမျှတို့ခန္ဓာ၅ပါးဓာတ်ကောင်တွေဓာတ်ရုပ်တွေဓာတ်စာတွေလုံနေတာဒုဘူးကြတော့တတိပါမလို့ပညာဘောတတိထားရမှာပညာလည်းအမှတ်တော်မှပဲမဟုတ်ဘူး တတိလည်းမှတ်တာပဲမဟုတ်ဘူးဟုတ်တယ်နော်အဲဒီညာမကသူ့ကောင်နဲ့တဲမတဲမှတ်ပြီးတာဒို့ဘူးမလို့ဘူးရပါဘူးရဒို့ကဒို့သွားလာရှိပြီးတယ်ဘုရားသာသမီးတည်းဘုရားသာသမီးဘုရားရှင်ရဲ့အရိယာနာကအထက်အထက်ကတက်ထားတာအောက်ဆင်းတာမရှိဘူးဟုတ်တယ်နော်တို့ညောင်လေးပင်တွေကထက်တက်မှမဟုတ်ဘူးလားဟုတ်ပါဗျာ 妈爸的，这楼房毛不行不要不？妈爸的表情不要，这妈不要，这妈不要。啊，嗯，啊，这妈不要的，好不不话不啦？不啦，你话的别，不啦的别。哦，别就那吧的别，没伢不我哭给你说，那那才俺家单的我，这谁扛的我干屁股来骂出？你老那个有王八不啦？行不要这个的。 လောက်ဆောင်ပါအောင်ရှင်ဘုရားတခါကြီးယုံပါမလားယုံရပါတယ်ဗျာကျိုးစားကြပါတယ်အရှင်ဘုရားတောင်းဝင်ပြောပေါ့တာဝန်တော့မယူဘူးဟုတ်ပါဗျာဟုတ်လို့တောင်းမယူလားထောက်ရင်စိတ်ချလို့လားစိတ်မချဘူးလားစိတ်မချဘူးဟုတ်တယ်ဗျာကဲဘယ်နဲ့တော့ပြန်ကြောင်လေးပေးသေးကျိုးစားနေပါဗျာဟင်အခုလိုကျိုးစားတာနဲ့ပြီးနေတာမပြီးနဲ့ပါမပြီးရဘူးပြီးတော့ နီးတွေရှင်ဘုရားတို့ဘာနဲ့ပြောရင်တော့ဘုံ၅ပါးခေါ်မှာပေါ့ဘုံ၅ပါးမှာတရားကိုလွှတ်၍ဇန်နဲ့ဘူလီပါတပါးပါနဲ့ဘူချုပ်တင်တိုက်ထားဟုတ်နော်ဟုတ်တယ်နော်ဟုတ်ပါရဲ့အဲဟိုဝေဘူးလို့ရတော့ဝရိယတင်ရတာဝရိယမှာဟိုဘူချုပ်လုပ်ပြီးတင်တိုက်ထားတင်ထားပါတယ်ရင်ထန်နဲ့စာလည်းမလိုပါဘူးတွားလည်းမလိုပါဘူးသူကစာနဲ့ပြီးရင်တော့စီပကံကင်ပြီးတွားတယ်လို့တင်ပါဗျာ စီပကံကင်သွားတဲ့ပုဂ္ဂိုလ်ကမမောက်အောင်သွားတာလို့ဝေဘူးနီးကအဲ့လောက်ထိပြင်းထန်တာ24နာရီမအိပ်ရဘူးတကယ်လို့များအဲမှားရင်းတဲ့ဟိုဝိုင်းကြီးကျုံညမှာလုပ်ကြပါတယ်ဟိုလိုသူတော်မိတ်သေးတာငါလည်းမိတ်ဘူးဖြစ်အောင်လေဝိုင်းကြီးကျုံသူတော်ကြီးပေါ်မှာထင်ရတာအိမ်ငိုက်ပါများတဲ့ပုဂ္ဂိုလ်ဆိုတွားခွင့်မှာတာလေကားဒူတယ် လေကဒူတင်ပေးတယ်။အပေါ်သားကနေပြီးတော့အဲ့ဒီမှာဟိုလုံးတော့ငိုက်တော့အော့ကိုတလေးခေါ်ဖွေကြအောင်လေ။အဲ့ဒါလေကဒူတင်။ကွာလေကဒူတင်ယူ။ဘိုးဝီလာတာပေါ်လာတယ်လေကဒူတင်ပေးရတယ်။ပဲနဲ့တော့လုံးနဲ့ပြော။ဒါမှမဟုတ်လား။သူတော်ဝရိယနဲ့ပြောတာလေ။ဟိုတို့ဟာလားနာခံဆရာတကြီးတော့တို့လေဒီရဲ့ညီပေါ့ဗျာ။သူကတမာရီဘူးနဲ့သွားတယ်။ဟုတ်တယ်နော်။တမာရီဘူးနဲ့သွားတာ။ ရှင်ဘုရားတို့ကလာမိုးကုံတို့အဲဟိုကတုတ်ပိုင်းတို့ဘာတို့လေသူကပညာဘုံနဲ့သွားတာတို့မဟာသီလတတိလေးတစ်လုံးနဲ့ပြီးတာတင်ပါဗျာတတိတစ်လုံးနဲ့အပေါ်အပေါ်ဆုံးအလွယ်ဆုံးဤတတိတစ်လုံးကံယူမယ်လေလုံးချင်တာလုံးဒီတတိတစ်လုံးကံယူတာပဲလေတို့ဟိုနာယီတွေတော့သူတို့ရှိမှာပါပဲရှိခိကနာယီကတော့သူများလို စီရီစားတွေထည့်ရသေးလားတံပါကလေးနဲ့တွေနော်ဟင် တန်ပါကလေးနဲ့ဒီ24နာရီလုံးလုံးထားပြဟုတ်တယ်နော်နင့်အခုခေတ်တော့ဒါခဲတယ်ရစ်ခေတ်တုန်းကတော့တန်ပါကလေးနဲ့တင်ပြသူများလို့စီမထဲဖားမထဲရဘူးနင်ကျန်တဲ့ဆက်ဒီယာစီရီစားတင်တယ်လို့ရတော့ပေါ့လားဟုတ်တယ်နော်ကျန်တဲ့ဆက်လေချင်းချင်းစီနဲ့စားနဲ့လေရတာနင်ကျန်တဲ့အင်ဂျင်ကလေဟောနာယီအင်ဂျင်အဲ့ဒီဟိုတန်ပါကလေးနဲ့ပြီးတာအဲ့ဒီတန်ပါကလေးရဲ့အချိန်ကြောင့်24နာရီလုံးလုံး တို့တဲ့တတိလေးနဲ့တင်အဲ့လူလေးဟုတ်တယ်နော်ရှင်ဗျာတတိတအလေးသာအရှင်ရှိပါစေဗျအရှင်ရှိဖို့တိတ်လို့အပ်ပါဟုတ်နော်မှန်ပါဗျာဟင် အာမဆိုလို့တော့ညောင်လေးပင်အာဘုံပေါ်ပါမှန်ပါဗျာမအားပါဗျာ ညောင်လေးပင်တဲ့ကောအားလို့သေးတဲ့မသားဘယ်နှလောင်းရှိလို့ရှိပါဘူးဗျာမအားရကြတဲ့ကလေးရမှာအားအားများစောင့်မနေနဲ့ဦးဗျာဟောဘုနာတတိလေးနဲ့နာယီတံပတ်ကြည့်တင်ပါဗျာဟုတ်ဗျာတင်ပါဗျာဒီပြီးတော့တတိကိုဝတ်တစ်ခုဖြစ်နေထားပါမှာတင်ပါဗျာတို့ရှင်ဘုရားတို့ရောရန်ကုန်လည်းရှိမှာပါဗျာတော်တွေလည်းရှိတာပါဘေးဘုရားဘွဲကအမြဲဘုရားဘွဲဖြစ်တယ် အမြဲပွဲဖြစ်တာတင်ပါဗျာတတိမှာတစ်ချိန်ဖြစ်တာတင်ပါတင်ပါသို့တော့အချိန်ရနေတော့အမြဲပွဲဖြစ်ခဲ့ဖြစ်တင်ပါနှစ်တိုင်းနှစ်တိုင်းကိုတင်ပါအချိန်ရသွားတော့ဒီဖះကအမြဲပွဲဖြစ်တယ်ဆို24နိုင်ဖြစ်လို့လားဖြစ်ပါဗျာတနေ့မှတစ်ချိန်ဖြစ်တာအချိန်ရသွားတော့အမြဲသွားပါတင်ပါဗျာဒီမှာလဲဖြစ်နိုင်လို့ရှိရင်တို့ပြောနေကြတဲ့အတိုင်းဆိုရင်တော့ တနေ့ကိုခုနှစ်ကြိမ်အားထုတ်အောင်မှာနော်လေးပင်လေးလုံနိုင်ပါမလားလုံနိုင်ပါလားဗျာကျေးဇူးဖရာတောင်းယူရှင်ဖရာတောင်းယူမလားရှင်ဖရာတောင်းကဲလုံးပြသေးတယ်ကိုကကိုပဲတောင်းမနေ့တစ်ချိန်ညတစ်ချိန်ကထမင်းစားတယ်တင်ပါထမင်းကထိုင်စားတာလေတင်ပါညတစ်ချိန်ကတရက်တာအတွက်ခေါင်းအီးဆုံးချိန်အဝတ်ရှိသမျှဝတ်ထုတ် ခေါင်းပေါ်ကချထားတဲ့ချိန်ညမှာမနေ့တစ်ချိန်ကနောက်ရက်ပြည့်အတွက်ကိုအထုမထမ်းခင်ချိန်ဟုတ်တယ်နော်အဲ့ဒီတစ်ချိန်ကထမင်းစားသလိုဂျာနဲ့ငါးချိန်ကခေးလိမ့်တော့သလိုကုန်းဝါသလိုလေကုန်းဝါကလမ်းသွားရင်ကိုမရနိုင်ဘူးလားခေးလိမ့်ကဝလေကြညပြီးတော့ရပါတယ်ရပါတယ်ဂျာနာကဘိုးလုတ်ကလေးတွေလုံရင်အမကလေးနဲ့ ဟုတ်နော်ဟုတ်နော်ရှင်ဗျာဟင်ပြီးတော့တို့ပြောနေကြရှိသေးတဲ့ဟိုသူတို့စံတရားတွေဟိုဆိုင်ဝိုင်းတွေတွေ့ဘူးမှာပါတာတွေတွေ့ပါတယ်ဗျစံတရားကိုတွေ့ဘူးလားတွေ့ပါတယ်ဗျဟင်တွေ့ပါတယ်တီးတန်ကြဘူးသလားကြားပါတယ်ဗျသူတို့တီးတုံတီးဘူးဟင်ဘယ်လိုလုပ်တော့ရှိကအမြဲတမ်းနေသူနောက်ကချက်ချင်းပြိတာ ရှိကနှိပ်ကလောလောက်ကချက်ချင်းမပိတ်ရင်ဘယ်တော့မှအမှန်မဖြစ်ဘူးတင်ပါဗျာတုံခါတံပါရပဲ့တင်တံပါမယ်အဲ့တော့ရှိကတံမှန်ကိုရှိကဒီကခောက်သွားတယ်နောက်ကချက်ချင်းပိတ်ထားချက်ချင်းပိတ်ထားတို့ဆိုင်ဝမ်းနေသေးချာကြည့်ပါနောက်ကချက်ချင်းပိတ်ထားအပိတ်ဆိုးကောင်းတာကောင်းရင်ကောင်းတယ်လို့ပဲအတန်ကောင်းတာပဲအင်းအဖျားတော့အပိတ်ဆိုးဟုတ်တော့သံတရားမှာလည်းအဖျားတော့အပိတ်ဆိုးအောင်မတရားတဲ့တရားလေးရရင်ဘူးလေဆိုင်ဝမ်းမှာလည်းအဖျားတော့အပိတ်ဆိုး အဲ့ဒါနဲ့သွားတယ်လို့ပဲရွာတဲ့ကိုလှုပ်တဲ့လှုပ်ပါလှုပ်လို့နောက်ကပိတ်ဆိုပြီးတတိပါပေးစမ်းပါအဲ့ဒါတရားထိုင်တာပါတင်ပါဗျာပြင်ပြနဲ့တင်မထိုင်ခိုင်းတာပြောတာမဟုတ်ဘူးကိုလှုပ်တဲ့နေရာတတိထိုင်ဖို့ပြောတာတတိအပိတ်ဆိုလေးပါရလားတင်ပါဗျာရွာတဲ့အလုံးလုံးတော့ပါရလားဆို မှန်ပါပါဗျာအာဆန္ဒပါတယ်ဗျာလွတ်တဲ့ခါလွတ်တဲ့ခါလည်းခါလည်းပါခါလည်းခါလည်းပါလွတ်တဲ့ခါလည်းလွတ်ပါဟင်အဲ့တော့အပါနဲ့လို့သူတကွန်ဆင်းကောက်လိုက်ရရင်ကိုယ်ပဲမြန်မြန်လို့အလွတ်များတယ်ဗျာဟုတ်ပါဘူးလားဟုတ်ပါဗျာဒါရပုံပေါ်ပါမလားတင်ပါဗျာဟင်တင်ပါကြိုးစားရမှာတင်ပါမရတာမရမှန်းသိရင်တင်ပါဗျာတေချာတော့ဖြစ်ပါ မရတာရတယ်ထင်နေမှာလားဆိုတော့ဟုတ်နော်ငါမရသေးဘူးမှန်သိရင်ရအောင်ကြိုးစားမှာပေါ့ဟုတ်နော်ဟင်ငါမရသေးဘူးမှန်သိရင်ရအောင်ကြိုးစားကြိုးပဲကောင်းတာဖြစ်ဖြစ်ဆိုတာဖြစ်ဖြစ်လေ့ကျင့်မှရတာအရသမားချက်ချင်းကောင်းတာမဟုတ်ဘူးနော်တော်တော်ကြီးကိုတော့အားကောင်းမှအရင်လဲချိုးတာအရင်ပဲဟုတ်ခလားအရင်ရတာလဲချက်ချင်းကောင်းတာဟုတ်လို့လား မဟုတ်တာလေကျင့်မှများမှကောင်းတာဗျဟုတ်တာလေကျင့်မှများကောင်းလာတာလေးမဗျာအဲ့တော့နေတော့ဖြင့်အဲကုန်းဝါတယ်လို့ဆေးတော့တယ်လို့တယ်အမှန်ပါအဲညအိယာဝင်ကနီးနဲ့မနေ့အိယထာကတော့ခမင်းစားတယ်လို့တနေ့အဲ့ဒီနှစ်ကြိမ်လောက်တယ်အမြဲအချိန်ရသွားရင်အမြဲဆိုတာဖြစ်သွားလိမ့်မယ်အမှန်ပါ ဟင်ဘုံကြီးတွေဖွာသီလာရှင်တွေတော့မမေ့ဘူးပေါ့သူတို့အမြဲတော့မလိုက်နဲ့ပေါ့ဟုတ်နော်ဟင်ရွာတွေကရွာမြဲလို့ရမှာပေါ့ဟိုဘုရားဟိုဘုရားကအမြဲပွဲဖြစ်တယ်ဆိုတနေ့မှတစ်ချိန်ဖြစ်တယ်ဟင်အရှင်ရလာတော့အမြဲပွဲဖြစ်တယ်ဖြစ်သွားတယ်တို့အဒီမှာလဲမနဲ့တစ်ချိန်ညတစ်ချိန်ပုံမှန်တို့ရန်ကုန်ကပြောလေးပြောတာရှိပါတယ် သားသမီးရှိရင်လည်းအိယာခင်ပေးလိုက်သံပါအောင်နဲ့ချင်းအောင်ထောင်ပေးလိုက်သံပါအောင်သူတို့စိတ်ချမ်းသာမှာကိုယ်စိတ်တည်ငြိမ်မှုရမှာဘူးတင်ပါပါဟုတ်နော်တင်ပါပါကိုယ်ဝတရားမပြည့်ရဘူးပေါ့တင်ပါပါအဲ့ဒါဒီဆောင်ရွက်ပြီးရင်ကိုယ်အလုပ်ကိုလှုပ်သံပါဖို့တင်ပါပါရန်ကုန်ပြောပြောတာတင်ပါပါရန်ကုန်လုံးကအဲ့လိုပြောလေးပြောထားစီပဲဟုတ်နော်တင်ပါပါအဲ့တော့ညာတစ်ချိန်မနဲ့တစ်ချိန်ထိုင်စမ်းပါ ထိုင်မှညရင် အဲ့ဒါအမြဲဖြစ်သွားမယ်ထင်တယ်ရှင်ဘုရားအရှင်ရသွားနိုင်မယ်ဂျာနဲ့ချိန်တော့မှတ်သမ်းပါနိုင်တဲ့လောက်ကိုမှတ်သမ်းကြိုးစားသားကျင့်ပါများရင်နောက်တော့အမှတ်နဲ့အလုံးနဲ့တွဲသွားပြီသမင်းချင်းနဲ့အမှတ်နဲ့တွဲသွားလိမ့်မယ်ခင်းရွက်တင်တာနဲ့အမှတ်ကျက်သွန်လှီးတာနဲ့အမှတ်တွဲသွားလိမ့်မယ်ကျင့်ယူရတာပဲရှင်ဘုရားတို့ကတော့ သူများဟောနေကြညီမှာပါဒီဝီလာတဲ့ခါကြီးမှန်ပါဗျာသူသူပလင်ဘောကိုညော်လေးပြင်ပလင်ဘောဘယ်တော့ဘူကြခဲ့မှာအင်းအင်းအင်းဒီဒီကြမှာကဒုနာမှုဒုနာမှုမလုတ်ထားဘူးမှန်ပါဗျာဒီညော်လေးပြင်ပလင်ဘောကိုဝီလာတဲ့ခါကြီးဘယ်တော့ဘူကြတော့မြေတိုင်းနှစ်ကုတ်ပါအမြေတိုင်းနေရောက်ပြီဟုတ်ကလားတို့တချို့ကလည်းဆယ်ကလေးလို့ပြောတယ်ဗျာအာဝတိကြီး တချို့ကဒဂရီလို့ပြောတယ်ဗျာဒါတော့သူတို့စိတ်မှသူတို့သိမှာဗျာအဲ့ဒီမှာသုံးပုံပုံနှစ်ပုံကျော်ကျော်ကရိယာရှိသေးပဲတင်ပါဗျာဟုတ်တယ်နော်တင်ပါဗျာတို့ဒဂရီဆိုလို့ရှိရင်ဘာလားရှင်ဘုရားရေရှစ်တန်းရှစ်တန်းကရိယာနှစ်တန်းကြံမယ်ဟုတ်တယ်နော်တင်ပါပါဗျာဒဂရီဆိုဆယ်တန်းမဟုတ်ဘူးလားရှင်ပါပါတဲ့နှစ်တန်းကြံမယ်တစ်တန်းကတို့အရိယာမဖြစ်သေးတဲ့ဟောပေါ့ဗျာဘာခေါ်မလို့ညာ အရှင်ဘုရားတို့တိလာသိခဏရာရှိဦးမှာပေါ့အကျင့်စေပေါ့ကျင့်နေတဲ့ပေါ့သိခတော်မဟုတ်သေးဘူးဟင်ဟိုဟိုတရဏဂုံတီတာလို့သာကဆိုတော့ပေါ့အဲမှတ်နေတဲ့အချိန်ပေါ့ရှင်ဘုရားရဲ့ဟိုမက်မကြသေးတာပေါ့တသန်းလို့ဆိုပါတယ်ဘာသာကြကတသန်းလို့ဆိုပါတယ်ဟင်တို့အရိယာဖြစ်တာကစစ်တန်းနေဘာလို့လို့ဖြစ်တာတော့ရိတ်တာသွားလို့မဟုတ်ဘူးဥပုသ္ဆောင်ဝင်တာမဟုတ်ဘူးကိုယ်လို့လုံရင်းနဲ့ ဖြစ်တာလေးကြီးတာဟင်ဟင်လေထုံတဲ့ကလာလေအဲ့ဒီလေထုံတာကမ္မထာပဲလေဓမင်းချက်တဲ့ကလမလေဓမင်းချက်တာကမ္မထာဟုတ်ကလားဟင်ညောင်လေးကမ္မထာထိုင်ရလားဓမင်းချက်ယုံပဲလားဟင်ထိုင်ပါလေကျဘယ်လိုထိုင်တာတော့ပြလို့စမ်းပါဦးကမ္မထာဆိုတာချက်တော်ချက်မှုကြီးမဟုတ်ဘူးလားရှင်ဘုရားရှင် အဲအဲ့တော့စိတ်ဆေးတဲ့နေရာကာမဌာနမဟုတ်ဘူးလားအဲ့ဒီနေရာတတိနဲ့စိတ်ဆေးတာကမ္မဋ္ဌာန်းထိုင်တာလေအဲ့တော့ထမင်းချက်တော့ထမင်းချက်မှုကြီးဘယ်နှခါစိတ်ပြီးပြီတော့တင်မာဗျာဘယ်နှခါစိတ်ပြီးပြီလို့ဆိုတော့တင်မာကလည်းလေးလေးကြီးဗျာထမင်းဘယ်နှခါချက်ပြီးပြီတော့ချက်ပါဗျာနေတာအဲဘယ်နှခါအမှုစိတ်ပြီးပြီတော့အမှုက စစ်တက်ကလည်းစစ်မိပါလေမစစ်မိလေပါလားမစစ်မိပါဘူး။အဲမစစ်မိတာနဲ့စစ်မိတာတကောင်စင်းပြန်ကောက်ရင်မစစ်မိတာများပါလေ။ဒီဘူဝီလာတက်ကအာဟုနဲ့မိုက်ထားတယ်။ဟင်ဘူဝီလာတက်ကအာဟုနဲ့မိုက်တာအဲ့ဒီနည်းနဲ့ရိယာဖြစ်တာ။မှန်ပါဗျာ။နော်ပြီးတော့ရှင်ဘုရားတို့တော့ဟောနေကြပြောနေကြမှုမှာသောတာပန်ဆိုတာခြိဖို့သိဖို့မှန်ပါဗျာ။ နည်းနည်းလေးဟိုလေကမရကနေပါလေဒါဒီနဲ့မှမဆိုင်တာတင်ပါအဲဘုရားတို့ငါးပါးသီလနဲ့အရေးကြီးဆုံးအဲလူနဲ့တရိษံရဲ့နေကြမြင့်ဟာငါးပါးပဲတင်ပါဒါပေါ့ဘာခေါ်လို့လူနဲ့တရိษံရဲ့ညင်နေကြမြင့်ဟာသီလတင်ပါတရိษံကသူ့ညင်ကအဲကြိုက်ကြိုက်သူလူလိုက်မှာပေါ့မကြိုက်မကြိုက်သူလူတိုက်မှာခိုက်မှာပေါ့လူကသီလနဲ့ဆောင်စည်းတာလေတင်ပါနော်တင် ပြီးတော့ဒါနကလူနဲ့တရိษံတို့ရဲ့အဲဇယိတ်နေကြမြင်ပြင်ပါဗျာဟုတ်တယ်တော့ပြင်ပါဗျာသူကဇယိုက်နော်ရှင်ဗျာဟင်ဟိုတော့တရိษံကတော့ငါရပြီးရောခွေးအုပ်ကြီးတဲ့ထမင်းကဲပြည့်ကြီးအမိန်တော်ဖီတော်ညာလိုက်မှမထင်နဲ့အဲနိုင်တဲ့ကောင်ကဝင်ပြီးကြိုက်စားတာမဟုတ်ဘူးလားပြင်ပါဗျာတို့လူကမဟုတ်ဘူးလေကိုကောင်းတယ်လို့သူများကောင်းစားဘူးဒါနနဲ့ညတော်ဝင်တယ်ပြင်ပါဗျာ လူနဲ့တိရစ္ဆာန်နဲ့ပွဲအောင်လို့အကျင်ပွဲအောင်လို့ဒါနလုပ်နေရတာသီလကလူညင်တဲ့တိရစ္ဆာန်ကြီးပွဲအောင်လို့တို့ကိုစောင့်တရားတာလေဟုတ်ကလားအဲ့ဒီမှာအရေးကြီးတာ၅ပါးပဲတော့မှ၅ပါးပဲဖြစ်နိုင်ရင်စိတ်ပါလုံပေးစမ်းပါကိုယ်နဲ့နှုတ်ကတော့လူတိုင်းလုံနာများစိတ်လုံနာနည်းဝိလာတခါရ တင်ပါဗျာအရှင်ဘုရားတရားဓမ္မတွေ၅ပါးသီလလုံရလားမေးကြည့်လားလုံပါဗျာနဲ့ဘုရားဓမ္မစိတ်နဲ့စိတ်နဲ့စိတ်နဲ့စိတ်နဲ့စိတ်နဲ့ကိုနဲ့နှုတ်နဲ့တော့လုံတော့ပေါ့ကဲအရှင်ဘုရားတောင်းဝန်ယူမလားရှင်ဘုရားကြောင့်လေးပင်ကဟာဒီ၅ပါးသီလလုံမလုံလုံပါဗျာဟုတ်ပါမလားစိတ်နဲ့ဗျာကိုနဲ့နှုတ်နဲ့တော့လုံတော့ပေါ့ဘုရားဘာသာဟုတ်သားစိတ်နဲ့လုံမလုံ ဟိုမောင်းတာပြောမယ်ကျုပ်ကျက်ကျက်တော့လွယ်ပါလေအာပါတယ်ဗျာပါတယ်ဗျာဝိမုဆရာတော်ဘုရားကြီးရဲ့တူတော်ပါတယ်ဘုရားဘုရားတော်ဆရာဥယီဝရအဲ့ဒီသူ့တူရဲ့နောက်သူ့တပည့်တယောက်ရဲ့ကိုမစိုးရင်ဟိုအရှင်ဘုရားကိုဆရာတော်ဥဒုရိယသိတယ်နော်မစိုးရင်ဆရာတော်ဘုရားကြီးစီကိုပညာသင်လှော့တာအဲ့တော့မစိုးရင်ဆရာတော်ဘုရားကဘယ်ကလာတာတော့မေးတယ် တပည့်တော်တို့ဝေဘူးဆရာတော်ဘုရားကလှုပ်ပါတယ်ဘုရားဘာလို့မလို့တော့အဲဒီမှာသာသင်ကြီးမှာအေးအေးအေးဒါဘုရားငါးပါးသီလယူငါးပါးသီလယူခုန်ကြီးနဲ့ပါငါးပါးသီလပေးဟုတ်ကဲ့ဆရာတော်ကလည်းဆရာတော်ဘုရားရဲ့ဒုနဲ့ဟိုတော့တပါးပေါ့ဆရာတော်တပါးပေါ့ အဲ့ဒါကိုအေးအေးအေးလာလာလာငါးပါးသီလယူငါးပါးသီလယူတပည့်တော်တို့ငါးပါးသီလပေးဆိုလိုက်လို့ဖေဟာဘုန်းကြီးတော်ငါးပါးသီလမလုပ်ဘူးလေဗျာတင်ပါတင်ပါတင်ပါဟင်ဟုတ်ပါတယ်အဲ့တော့ရှင်ဘုရားညောင်လေးပင်နဲ့ငါးပါးသီလလုံးမလုံးတင်ပါဟောဘယ်နဲ့တင်ပါ့။တန်းနိုင်လုံးတော့ထိသိ။ဟာတန်းနိုင်လုံးလည်းလာကြကြလို့အရေးကြီးတာစိတ်သီလပဲ။တင်ပါဗျာ။စိတ်လုံးကြီးတယ်ကမ္မထာလောကစိတ်လုံး။ နော်ဝိပဿနာကမ္မထာလို့စိတ်လို့ညာလို့စိတ်လည်းပါညာလည်းပါဒါမှရတယ်စိတ်တော့ရှိတယ်ညာမပါမရဘူးအတင်းညာလည်းပါမှရတာဟုတ်နော်စိတ်လို့ညာလို့အဲ့ဒါနဲ့တို့ကရေးကြည့်တာ၅ပါးပဲ၅ပါးနဲ့မှတ်ကြည့်ပေါ့ဖောင်းနဲ့မှတ်တယ်တွေးပြကုန်မှာပိန်နဲ့မှတ်လိုက်တယ်တွေးပြသလားမှန်ပါပါငါဆိုတာတွေးမှဝင်တာမှန်ပါပါ ငါဆိုတာတွေးမှဝင်တာအဲ့တော့ဖောင်းနေမှနေတွေးမှတွေးဖြစ်ဒါမို့လို့မိဖို့ကြောင့်ရောက်တယ်ဆံကိုခြင်းနဲ့ကိုတယ်ဟုတ်လားဆံဖေးခြင်းနဲ့ဖေးတယ်သူလောက်တာမှနေရင်ငါတွေးပေါ်ဦးမှာပေါ်ပါဘူးအဲငါမပေါ်ငါငါတွေးပြုတ်တာပဲတွေးနေရှင်သွားနေတဲ့တွေးတဲ့ပါနေတဲ့ငါတွေးဘူးအရှင်ဖြုတ်ပြစ်တာပဲဟင်ဟုတ်တယ်နော်ရှင်ဗျာအဲတို့ပြောနေကြရှိသေးတဲ့ တိမ်နဲ့လူလူတိမ်ဆိုတာလေတို့ဒီကဟွာသွားဟိုရေကိုရေငွေရသွားတာမဟုတ်ဘူးလားပင်တွေကလေဟင်သူလည်းဖုံးငွေပဲဆိုင်ခဲရှိလို့လားရှိပါရှိဘူးနော်လေရဟောရှိပါဗျာဆိုင်ခဲယူတို့တော့လေအားကောင်းရင်တင်ပြတာပဲလေတင်ပါတင်ပါဗျာဟုတ်သလားရှင်ဗျာဟင်ခုတင်ပုံကြည့်ဒီလောက်ထူနေတော့ဘာဖြစ်လို့လဲတင်ပါပါ ညောင်လေးပင်တိမ်ဖုတ်ကြည့်ဒီလောက်ထူးနေတာတော့ဘာဖြစ်လို့တော့မသိဘူးဒီအားနေနေပါဟုတ်လားဒီဒိနေလေလိုပဲလူဒီအမဘက်ကလည်းဘာမှရှိဘူးလေဟိုဘက်ကဟိုကိလေသာလည်းတွေးမှပေါ်တာလေအချိန်မဲလေဘာမှရှိဘူးလေဒီအဆိုင်ခဲမှရှိပဲနဲ့ဟင်တွေးလို့ဖြစ်တာလေအဲ့တော့မတွေးအောင်မှနေလို့မတွေးပြရင်ဟိုကအတွေးအချိန်ကသူ့ဟာသူ့ကျဲသွားတာအဲ့ဒါလေးပဲသောတာပန် စီဘောဒီဘောအခုလုံးခုရလေတကာတကာနာကာတို့ကြတော့ခေါင်းပါတယ်ချင်းချင်းရမှာပေါ့သူကကမ္မရာကနဲ့ပြပါတာဆရာမမဟုတ်ဘူးလားရှင်သူကတော့ခင်းရင်ပါအဲ့တော့ဘုရားသားသမီးပြအနည်းဆုံးတော့အပေမပြန်ရဘူးတော့တို့ကြအောင်လေဘုရားသားသမီးလည်းဒီခန္ဓာသိတယ်ဟုတ်ကလားကဲပြောဒီလို တပည့်တော်လည်းသူ့အကြောင်းနေတာပေါ့ပါဘယ်လိုတော့ဘယ်လိုတော့ဘယ်လိုတိုင်းကိုထိုင်လို့ဟုတ်တော့ဒီအဲ့တော့ဘုရားသားသမီးပြောပြီးအပေပြန်အောင်ပါချက်စရာကြီးပြဟင်အဲ့တော့ဘုရားသားသမီးမှန်ပြီးအောင်သူကအပေကိုလုံးအောင်နဲဆုံးလုံးကြအောင်ဆိုကဲသွားပြဟောဒီဟောဒီ 对呀，就都都弄起来，对呀嘞，还得啊，真多嘞。 <laughs>